ဒီကနေ့ဘုဒ္ဓဉာဏ်ကိုခံခဲ့တဲ့အတိုင်းစိတ်ကသုတ်တံပေါ့စိတ်ကသုတ်တံစတင်ပြီးတော့ဟောပါမယ်ဒီကုသရနိကေစိတ်တုကနိပါဒစိတ်ကသုတ်တဆိုတာရှိပါတယ်ဘုရားမြတ်စွာဟောထားပုံကတော့ သတ္တရိနာနိဘိက္ခဝေစက္ကာနိသိက္ခုတို့စိတ်ကဆိုတာဒီလေးမျိုးတို့ပဲစိတ်ကလေးမျိုးရှိတယ်လို့ပြောတာပါလေခုပြောမဲ့လေးမျိုးတို့ပဲလေးမျိုးတရုပ်ကိုပြောခင်ရှိဥစွာ ဒီစိတ်ကလည်းပြည့်စုံတဲ့နတ်ပြည်လူသားတွေမှာစိတ်ဝိုင်းကြီးတစ်ဖယ်အဖွယ်ပေါ့လေဒီလိုမျိုးလက်ပတ်ပြီးတော့ပြည့်စုံအောင်ရင်းနေပုံလေးစပြီးတော့ပြောပါတယ်ယေဟိသမဏဂတနာဒီဝမနုသာနာစိတ္တိစက္ကဝတ္တတိရင်း၁၄မျိုးနဲ့ပြည့်စုံကြတဲ့ နတ်ကြီးဇမားကြီးလူတွေမှာအဲဒီစဝဲကြီးလေးမျိုးလေပတ်ပြီးတော့ဆက်ဆက်နေတယ်။သုံးဖို့ဆက်ဆက်လေပတ်နေတယ်။ဒီလိုဆက်ဆက်လေပတ်နေတော့ဗာကျေးဇူးရှိတယ်လို့ဆိုတော့ယေဟိသမဏဂတာဒီဝမနုဿာနတ်ကြည့်တဲ့ခြေဝမဟာတ္တဝိပုလ္လတ္တ ပပုနံတိဟောကိရှိတယ်။ရေစနေရိုးနဲ့ပြည့်စုံကြတဲ့နတ်တေဓမ္မာတွေလူသားတွေဟာတွေ့ရှိခံစားရတဲ့သုံးဆောင်ခံစားရတဲ့အဖြစ်အပျက်ချမ်းသာအမျိုးမျိုးတို့မှာမကြာခင်နဲ့ကြီးကျယ်ဉာဏ်တဲ့အနေအထား ပြန်ပြောတဲ့အနေအထားကြန့်ကျင်တဲ့အနေအထားပြန်ပွားတဲ့အနေအထားရောက်ကြလိမ့်ရောက်ကြတယ်တဲ့ဟွန်းဒါက14မျိုးဖြစ်ပုံနဲ့14မျိုးနဲ့ပြည့်စုံတဲ့လက်တီဇမားလူသားတွေမှာအဲဒီ14ပါးလည်းပတ်ပြီးတော့ဖြစ်ပုံနဲ့14ပါးလည်းပတ်ပြီးတော့ ဖြစ်ရတဲ့အတွက်ကြည့်ကြည်ရင်းရဟွန်းကြက်ကျဲအနေထားပါလေနေချင်းညောင်းညောင်းလေးမဟုတ်ဘူးကြက်ကျဲပြီးတော့ခံစားရတဲ့စိတ်ချမ်းသာရေးပါပါလေဟွန်းကတမာနိသတ္တာရိလေးမျိုးလို့ဆိုတာပါဠိတုံးနဲ့ပฏิတုပ္ပတိသဝါသော တစ်တလျောက်ပတ်သောနေရာဌာနမှာနေရာချင်းကတစ်မျိုးပဲ။ဝါကုသိုလ်ဥစ္စာပညာရရေးပရိဒီဝါဒီဖောက်တစ်တလျောက်ပတ်နေရာဌာနမှာနေနေရာကတစ်မျိုးပဲ။သပ္ပရိသဝဆယော ဒီရရှိသူတော်ကောင်းတွေကိုမိခိုရခြင်းကတစ်မျိုးပဲ။တနည်းကျိုးရှိဟုတ်ပါနိမဟာတိရေဒီရရှိသူတော်ကောင်းတွေကိုမိခိုရခြင်းကတစ်မျိုးပဲ။အတ္တသမပဏိတိမိမိကိုယ်စိတ်နှစ်ပါးကိုနိလကြကောင်းမွန်စွာ တီထောင်ရခြင်းထားရထားရခြင်းကတစ်မျိုးတဲ့။ဒီနေ့ကိုယ်စိတ်နဲ့တွေ့တင်အပြည့်ကင်းပြီးတော့တင်တယ်လှပအောင်ပုံသွင်းရတာတစ်မျိုးတဲ့။ပုပ္ပိဇကတပုံရတာရှိရှိတော့ဘဝကကုသိုလ်ကောင်းဖို့ပြုခဲ့ရခြင်းဒါတစ်မျိုးတဲ့။ အဲလို၄မျိုးပေါ့ဒီမှာစီမဏိဘောဘိက္ခွေစက်တာရိစက်တာနိယေဟိသမဏဂတနာဒီဝမနုသနာจิตุจิกาဝတ္တိယေဟိသမဏဂတဒီဝမနုသနာရှိရသုမဟန္တတာဝုပလတ္တဘဗုနန္တိဘောဂေစုတိခုတို့ဤသည့်၄ပါးတို့ဟာจิตကတို့ပဲ ရင်းချက်၄မျိုး၁၄မျိုးနဲ့ပြည့်စုံတဲ့ဒီနောက်ဒီဇမားတွေမှာအဲ့ဒီ၄မျိုးလက်ပတ်ပြီးတော့ဆက်ဆက်ပြီးတော့ပေါင်းစားချမ်းသာတဲ့ရင်း၁၄မျိုးနဲ့ပြည့်စုံတဲ့နောက်ဒီဇမားတွေလူသားတွေဟာခံစားရတဲ့စိတ်ချမ်းသာတွေမှာမျိုးမျိုးတို့မှာ ကြီးကျယ်ကြီးမြတ်သည့်အဖြစ်ကြိုက်ကျယ်သည့်အဖြစ်ရောက်ကြတတ်တယ်ဒါကလူကုန်းပါပဲစကပြောကိုပဲလူကုန်းအနေနဲ့မြတ်စွာဘုရားကအဆုံးသတ်လိုက်ပါတယ်ခုခေတ်ကတော့လူငယ်နှစ်ပေါင်း2500ကျော်လောက်ကတော့ ဘုရားမြတ်စွာကကျွန်တော်ခေါ်လိုက်လို့ရှိရင်နာကြတဲ့ပုဂ္ဂိုလ်တွေဟာအတိတ်ပဲဆိုရင်သိသိသိရှိသွားနိုင်ပါလေ။ဘာဖြစ်လို့လဲဆိုတော့ဟိုခေတ်ကမဂရခေါ်တဲ့ပါဠိဘာသာကိုကိုအမိဘာသာလို့သဘောထားပြီးတော့အမိဘာသာလို့အမိဘာသာရှင်းနေတော့လွယ်လွယ်နဲ့နားလည်နိုင်ပါလေ။ အဲ့ဒီဘာသာမတတ်တဲ့အခြားအခြားနိုင်ငံတွေအခြားအခြားလူမျိုးတွေကတော့ဒီလောက်ပြောရုံနဲ့ကတော့နားမလည်ပါဘူး။ကောင်းစဉ်ကြီးလောက်ပဲသိတာပါပဲ။ဟွန်းပฏิဒီဝတိသဝါစကုသိုလ်ဥစ္စာပညာရရေးတင့်တင့်လျောက်ပါနေရာမှာနေထိုင်ရနေထိုင်ရဒါလောက်ပဲရှိတာဒုတိယကတော့ သပ္ပိစုဘဝဆရာကျူးချီခုတ်ခွာတဲ့နိလန်းတွေကိုသိရှိရရှိလို့ရအတွက်ဒီရရှိသူတော်ကောင်းတွေကိုဤခုအထာရခြင်းကတစ်မျိုးနားလည်သူတို့အတွက်တကယ်အကျိုးရှိဝါဟာပါတယ်ဆိုတာနားလည်တယ်အဲဒီအကျိုးရှိဝါတွေရဖို့ရအတွက်နိလန်းပေးနေတဲ့ပုဂ္ဂိုလ်တွေဆိုတာ သူတွေလည်းဆိုတာနားလေတယ်လွယ်လွယ်လေးနဲ့သိပဲကြည့်သွားတယ်သူဆိုတော့နိလနေရပြီဆိုလို့ရှိရင်ကိုယ်ကအချိုးမပြေတာတွေပေါ့ကိုယ်မူရာကြီးအချိုးမပြေတာနှုတ်မူရာကြီးအချိုးမပြေတာစိတ်နဲ့စိတ်ထားကြီးမမှန်တာသူသူကိုယ်ကိုယ် ပါရမီရှင်ထူးခြားတဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုလို့ရှိရင်တော့ဝတ်စစ်စစ်ကဓက္ခံညံ့နေတော့သူပြစ္ဆုတ်ပါမှာတင့်တော်တဲ့နီးနဲ့ပြုကျင်ပေးနိုင်ပါမှကိုယ်ဘဝကိုတင့်တော်တဲ့နီးနဲ့ပုံကောင်းပုံလှလေးပေါ့လေဖြစ်အောင်လို့ဘဝအလှလေးဖြစ်အောင်လို့ ပြုပြင်ပေးနိုင်မှဆရာကြတယ်မပြုပြင်ပေးကိုယ်တိုင်းခါလိုက်လို့ရှိရင်တော့စိတ်တွေများမပြုပြင်ပေးကိုယ်တိုင်းခါလိုက်လို့ရှိရင်ပေါ့ဝင်နေဝိုင်းရံပေါက်ပြီးတော့အဲဒီစိတ်တွေကလလောင်ထူဖြစ်တာပဲဒီရင်လည်းတည်သွားနေတာမတည်တော့မှပြုပြင်မှုမခံရတော့ဖုန်ချိုးဖို့မရှိဘူးဒါဘာဖြစ်ဖြစ်ရှိနေရတာလဲ ဝရထားပြီဆိုလို့ရှိရင်တိတော်ရဲ့ကြီးရဲ့အကြည့်ကြီးရတာပထမဆုံးကိုယ်ရောနှုတ်ကိုစိတ်နဲ့သိထားရောအပြည့်နာစာကြည့်ပြီးတော့ဆိုင်ဆုံးအများရဲ့ကိရမခံရအောင်စိတ်နဲ့သိထားကအောက်တမ်းမကြရအောင်စသည်ဟောဒါလေးကြီးရှိနေရတယ် လူနဲ့တူအောင်လူလိုစိတ်ထားထားအောင်တတ်နိုင်လို့ရှိရင်တော့လူထက်လူဖြစ်အောင်ပေါ့လေဒါကြည့်နေရတာတတ်နိုင်တာကတော့ကုသိုလ်ကသာတတ်နိုင်တာပဲကုသိုလ်ကုသိုလ်တို့ပြောနေတာဘာကတော့ကိုယ်ရောက်လို့ပါစိတ်နေစိတ်ထားရောပြောကြကြရကြအပြည့်အင်းအပြည့်ကင်းအောင်နေတတ်ထိုင်တတ်ကျင့်သုံးတတ်တဲ့ဤဤဒီပေါ့လေအဲ့ဒါတရားရှိတယ်လို့ကောင်းနေဆံမရနိုင်ဘူး နီးရပြီဆိုလို့ရှိရင်ကိုယ်ကိုယ်ကိုပြည့်ကျင်ရတယ်ယောဂရှိလို့ယောဂကြောက်လို့လို့ရှိရင်ရှောင်ထန်သွားပြီးတော့ကိုယ်ယောဂရှိကြောင်းသင်ပြရတယ်ဟောယောဂအရင်းမြစ်တွေကိုဖြစ်ဆိုရဖြစ်သေးပြီးတော့တင့်တော်ရဲ့ဇီဝတ္တစာပြီးပြီးတော့ကုသဖြစ်တာအဲ့တော့ ဆေးပေးလိုက်ပြီဆိုလို့ရှိရင်ပုံမှန်ဖြူဝဲရတယ်တိုင်းတာထိုက်ပြီးတော့ဖြူဝဲရတယ်ဒီစာဒီစာတွေဟာအာဟာရဖြစ်စေတဲ့သင့်တော်တဲ့အစာတွေလည်းပုံမှန်စားရတယ်မသင့်တော်တဲ့အစာတွေလည်းရှောင်ရတယ်ဒါမှယောဂကကြောက်ပြီးတော့ဟောနိုင်တယ်ကုသရေးလည်းပဲဟောမြင်နိုင်ကျိုးကျေးဇူးရှိတယ်ဇာလောကဘဝဆစ္စကပါလာတဲ့ လူချင်းနဲ့လောဘရိုးရိုးလူချင်းလာတယ်ပြီးတော့တစ်ဖက်ဆုံးရောက်တကူကောက်ဆာနဲ့လူချင်းလာတယ်တူကျေစုတူပတိကျိုးရှိပါလားမလဲတာတွေမေတ္တာမဆနိုင်တာတွေမုန်းတိဟုရင်ဖြစ်တာတွေရှိမခံနိုင်တာတွေခွင့်မလွတ်နိုင်တာတွေဒါတော့ကိုယ်ကျိုးမဆွတ်နိုင်တာတွေပဲအနစ်နာမခံနိုင်တာတွေ အရှင်နာမဲ့ဘူးလေရက်ဆက်တာတွေပေါ့လေဒီအလုပ်ကတန်ရှင်းတဲ့လူတန်ရှင်းတဲ့လူဆိုလို့ရှိရင်လုပ်ရမယ်ပြောရမယ်စဉ်းစားရမယ်ဒီလောကမလုပ်ကောင်းတဲ့အလုပ်ဒါတွေဆိုရှောင်ရမယ်စသည်ပေါ့လေဖန်ရှင်းတဲ့လို့ဆိုကောင်းကျိုးတွေရတယ်မတန်ရှင်းတဲ့လို့ဆိုရင်ဆိုးပြစ်တွေရတယ်ဒါပါပဲရှင်းကတိလောက်တော့နားလည်ရပါတယ်စိတ်ရဲ့ကိုယ်ကိုမှုံမှမပြတ်သားမှုမိုက်မဲမှုဆိုတာ ကင်းတယ်လို့ဆင်းရတယ်အဲမကင်းဘူးဆိုလို့ရှိရင်တော့ဒီဘက်ဒီတိုင်းပဲသူကတော့လောဘလည်းပဲဒီတိုင်းပဲဆွတ်တာဒေါသလည်းလွတ်တာမောဟလည်းဆွတ်တာဆိုတော့လူလည်းလောက်ပြေးခါလို့ရှိရင်မြေခွက်ထဲမှာဒီမြေခွက်ကိုအသုံးချပဲနဲ့မပြုတ်ပြင်ပဲနဲ့ပြစ်ထားမယ်ဆိုလို့ရှိရင်ပေါက်မိနေတာပေါက်ပြီးတော့အလကားကအချင်းကြီးတာဖြစ်တာပဲဘောကလည်းဒီတိုင်းပဲ တင့်တော်တဲ့နည်းနဲ့ပြုပြင်ပေးလို့ရှိရင်အရင်ဆိုင်ရဖြစ်ပါဒီတော့တင့်တော်တဲ့နည်းနဲ့ပြုပြင်ရတယ်စိတ်နဲ့ကိုယ်ရှိုးချလှလပါပါဖြစ်ဖို့ရအပြည့်လာစားကြည့်လို့တိုက်ဆိုးရရည်ကြည့်လို့ရအေးချဖို့ရနှိမ့်သက်စရာဖြစ်ဖို့ရသိကျင်ရတယ်ဒါလည်းသိလို့အပ်တယ်ပြီးတော့ရှိရှိဘဝက ကုသိုလ်ပါရမီရှိဘူးကသူလည်းဖြစ်ရတယ်ကုသိုလ်ပါကုသိုလ်ပါရမီရှိဘူးလေဆိုတာအထူးသဖြင့်ဒါနကုသိုလ်တို့သီလကုသိုလ်တို့ပေါ်နေတော့ကြည့်ရတဲ့ကိစ္စတွေပေါ့အများချမ်းသာရေးရှိရှိရတာကိုချမ်းသာရေးရှိရှိရပါဘူးကိုချမ်းသာရေးရှိရှိရှိရလားအပြည့်စုံမှန်ပါ အများချမ်းသာကြပါစေဆိုတာပေါ့လေအဲ့လိုသဘောထားပြီးတော့ကုသိုလ်ပါရမီဖြည့်ရတာအထူးသဖြင့်အတိပညာနဲ့ကြိုက်ရပါတယ်အတိပညာနဲ့ရှင်ပြီးတော့ရှိသမျှကုသိုလ်တို့ဟာကိုယ်အတွက်ယခုပြည့်စုံအောင်ကောင်းမှုကြီးတယ်ဆိုတော့ရှိရှိတော့ဘုရားကကုသိုလ်ပေါင်းဖို့လည်းပဲရှိခဲ့ရခြင်း အဲ့ဒီ14ပါးအဲ့ဒီ14ပါးဟာနတ်တွေဇမားတွေလူတွေမှာလေပတ်ပြီးတော့ဖြစ်နေတယ်ခွေးသွားစိတ်ကြီးတယ်ပေါ့လေဟာပေါ့စက်ဝိုင်းကြီးတယ်ပေါ့လေလေပတ်ပြီးတော့ဖြစ်နေတယ်အချိုးကျလေပတ်ပြီးတော့ဖြစ်နေတဲ့14ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာလူပဲအနတ်ပဲဖြစ်ဖြစ်ဇမားပဲဖြစ်လူပဲဖြစ်ဖြစ် ရှိဝချမ်းသာနိုင်တယ်လို့ဒါဆိုလိုတာပါပဲအဲတော့ရှိဝချမ်းသာကိုသူသူကိုလိုလားတာဆိုတော့ရှိဝချမ်းသာခြင်းအကြောင်းဒီ၁၄ပါးကိုလွယ်လွယ်နဲ့ရသော်စားကုဏထားပြီးတော့ဟောကြားခဲ့ပါတယ်ဒါကလူသားလောက်ပဲရှိပါသေးတယ်ကောင်းစဉ်လောက်ပဲရှိပါသေးတယ်အဲဒီမှာစိတ်ကအတိပ္ပယ်လေးခေါ်ဖို့ပဲပထမဆုံးလိုပါတယ် စိတ်ကရဲ့အနက်တိတွေကိုခေါ်ထားတဲ့ကျမ်းဂန်များဟာ20နဲ့တမျိုးတော်ရှိပါတယ်။သို့တော့ဒီကားခေါ်ထားတာတော့5မျိုးပါပဲ။အဲဒီ5မျိုးကိုပဲပြောတော့ပါမယ်။အဲဒီ5မျိုးထဲမှာအခုဘုရားမြတ်စွာဟောထားတဲ့7မျိုးဟာဘယ်လိုပါဝင်နေလဲဆိုတာအဲ့ဒါလည်းရှင်းပြဖို့လိုပါတယ်။ စိတ်ကရဲ့လူရင်းတိတ်တွေကတော့ရှင်ဆက်မပြတ်ဆက်ဆက်ဖြစ်တည်လို့ဖြစ်တော်လို့ဒီအတိတ်ပဲရပါတယ်ရှင်ဆက်မပြတ်ဆက်ဆက်ဖြစ်တာစိတ်ဝိညာဉ်ဆရာကလေးနှိပ်ထားလို့ရှိရင်ရှင်ဆက်မပြတ်ပဲဟိုတစ်ပိုင်းနဲ့တစ်ပိုင်းတက္ကနာနဲ့တက္ကနာပါလေငြိမ်းပြဆက်ဆက်ပြီးတော့ဖြစ်နေတာပါပဲ အဲ့ဒါကိုပါဠိလိုစိတ်ကလို့ခေါ်ပါတယ်ကွာစိတ်ကတရားဟာလူရင်းဖော်ပြတဲ့စိတ်ကကတော့၅မျိုးစတ္တာရိစိတ်ကလေးဆိုတဲ့စကားစုမှာစိတ်ကအရာပေါ်လို့စိတ်ကရဲ့အဓိပ္ပာယ်ရနိုင်တဲ့အနအဓိပ္ပာယ်ပြထားတာ၅မျိုးပြထားပါတယ် တစ်ဓာတိချက်ကဓာတိချက်ကဆိုတာတစ်သားနဲ့ပြုလုပ်ထားတဲ့စိတ်ဆက်ရလက်ပတ်နိုင်တဲ့ဒီတမျိုးပေါ်တယ်ပါကိုရှိရှိကဆိုလို့ရှိရင်လဲတွေပါလေလုပ်တဲ့အခါတစ်သားနဲ့ပဲလုပ်တာမရပါနဲ့အခုလည်းပဲတစ်သားနဲ့လုပ်တာလည်းရှိပါသေးတယ်အဲဒါကတမျိုးပါ ဒုတိယကတော့ရတနာစိတ်ကဆိုတာရတနာစိတ်ကဆိုတာဟုတ်ကိကစေတဝရီမြင်းညာမြင်းရဲ့ဘုံကလျောက်အတုံးချဖို့ရာအတွက်ပေါ့လေစိတ်ကြတစ်ခုခုဟုတ်စိတ်ကတစ်ခုခုပေါ်ဟုတ်တတ်ပါတယ်ကွာအခုဖြစ်တော့အဲ့ဒါတွေကအိမက်ဆန်ဆန်အဲလူဒီဆန်ဆန်လို့ဖြစ်သွားပါပြီကွာ အဲ့ဒါလည်းပဲအထူးချက်ပြီးတော့ပြောဖို့မလိုတော့ပါဘူးတတိယကတော့ဓမ္မချက်ကဓမ္မချက်ကဆိုတာတရားကြီးဟူသောသင်္ဆက်ရဖြစ်တဲ့စေဝိုင်းကြီးပေါ့ဒီဓမ္မချက်ကဆိုတာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်လောက်ကအိန္ဒိယမှာပေါ့လေဘုဒ္ဓဂေါရမဆိုတာဖြစ်သူ ပေါ်ပေါက်ခဲ့ပါတယ်အဲဒီဗုဒ္ဓမြတ်စွာဟာအခုအိန္ဒိယပါရမတိနိဂရာကိုသွားပါသေသဝတိငါးခုအမှုထားပြီးတော့ပေါ့လေရှိဥစွာဟောကြားတဲ့ဓမ္မဆက်ပါတော့အဲဒါကတမျိုးပါအဲဒါလည်းအနည်းငယ်သိပဲခုခုပြီးတော့ပြောဖို့လိုပါတယ် ဆောင်းလေးခုရကတော့ဣရိယာပစာစိတ်ကဆိုတာတော့ရဆိုင်လျောအရိယာပုဂ္ဂိုလ်သိရှိတတ်တော်ခန္ဓာရဆိုလို့ရှိရင်ဆိုပါလူပဲဆိုပါတော့တွားရင်လည်းတွားနေပါရရင်လည်းရနေပါထိုင်ရင်လည်းထိုင်နေပါလှဲရင်လည်းလှဲနေပါအရိယာပုဂ္ဂိုလ်တစ်ခုခုနေရတော့ဒါတော့ရှိနေရတာပဲလက်ပတ်ဖြစ်နေတာပဲဒီပြေကိုယ်လိုက်ဆန်းလိုက် ဆောင်းလင်ခဲ့လိုက်ဆိုတော့အရိယဘုအသေးစားလေးတွေလည်းအများကြီးရှိပါတယ်ဒီဘဝတစ်လျှောက်ပါပေါ့လေကိုယ်အမှုရာတစ်ခုခုကတော့ဖြစ်နေတာပဲတမန်စိတ်ပင်းကြီးနဲ့လက်ပင်းကြီးအဲစိတ်ဝိုင်းကြီးနဲ့ဒီပါတယ်ဒီကတော့အဲဒါတော့အရိယဘုရားစိတ်ကလည်းခေါ်ပါတယ်သမတိစိတ်ကဆိုတာကတော့ကြီး ပြည့်ပြည့်စုံခြင်းပေါ့စိတ်ဆွဲမပြတ်ဖြစ်နေတယ်ဆိုတဲ့အဓိပ္ပာယ်ပါပဲသမတိစိတ်ကအဲဒီ၅မျိုးထဲမှာအခုပြောကျင်တာတော့သမတိစိတ်ကကိုပြောလိုပါတယ်အဲဒီနဲ့ဆက်ပြီးတော့သမတိဆိုတာဘာလဲဆိုတာဖွင့်ဆိုလို့လည်းရှိပါတယ်အဲဒီ၅မျိုးထဲကအခုဒီဒေသနာမှာရက်စွာပြီးဟောလို့လည်းကတော့ သပ္ပတိစက္ကာတဲ့ကြီးပြည့်စုံခြင်းပေါ့လေအောင်မြင်ခြင်းပေါ့လေသပ္ပတိအတိပ္ပယ်ကိုအမျိုးမျိုးဖွင့်ထားပါတယ်စီလျောအောင်ပထမဆုံးဖြစ်ဆိုချက်ကတော့အဲအခွင့်အလန်းပေါ့အခွင့်အလန်း ခွင့်လန်းဆိုတာအခွင့်အရေးသဘောမျိုးပါအခွင့်လန်းခွင့်လန်းဒီကောင်းကျိုးချတာဖြစ်စေဖို့ရာအတွက်ကြားဆိုင်တဲ့အခွင့်အလမ်းကြီးကိုလေပွင့်နေတာပါလေအဲဒီလမ်းကြောင်းတိုင်းလျှောက်လိုက်သွားလို့ရှိရင်ကောင်းကျိုးချတာတွေဖြစ်ဖို့ရာသိကြတယ်လုပ်ငန်းသဘောပါပဲအခွင့်အလမ်းလုပ်ငန်းပေါ်နေတာပါအခြေအနေ အလားအလားဆိုတာပါသူတို့လည်းပဲပြန်ဆင်နိုင်ပါလေအခွင့်အရေးရှိသလောက်ကိုယ်ကကြိုးစားလို့အခြေအနေကောင်းသွားပြီဆိုလို့ရှိရင်ထိုက်တန်ပြီးတော့ပြည့်စုံပြည့်စုံတဲ့လျောက်နည်းနည်းပြည့်စုံနည်းနည်းများများပြည့်စုံများများပြည့်စုံတယ်ြောရှင်ဆမ်းမြေဖြစ်လာတာပြောရှင်ဆမ်းမြေဆမ်းမြေဘွယ်တွေကိုကိုယ်မှာရောက်အောင်လုပ်တော့ ဆိုရှင်သမီးလို့ဆိုတာဖြစ်လာတာပါပဲစီလျော်တယ်လိုက်ဖက်တယ်ကျင်းလာအားရပွဲဒါမျိုးတွေပေါ့အရှင်ကြည်ပေါ့လူနဲ့တည်းပဲလဲရပါတယ်နောက်တစ်ခုကတော့အောင်မြင်မှုအစိုးရမှုပိုင်ပိုင်နေနေနေနေနေနေပါလိမ့်တာအောင်မြင်စွာရည်ခြင်းကျိုးပန်းအားထုတ်ရ ရသောအရာဒီလိုလက်ကျန်လာလဲရှိပါတယ်။ဘာပဲဖြစ်ဖြစ်ပေါ်လို့မကြိုးစားပဲလည်းတော့မရဘူး။ပညာလည်းကြိုးစားကြရတာပဲဥစ္စာလည်းကြိုးစားရှာရတာပဲ။အခွင့်အလမ်းတွေရှာပြီးတော့ပေါ်လို့ကြိုးစားလိုက်တဲ့အခါမှာပညာကြိုးစားလို့ရှိပညာတွေရလာတာပေါ့။ဥစ္စာတွေရအောင်ကြိုးစားလို့ဥစ္စာတွေရလာတာပေါ့။ဒါတော့ကျိုးပအထုတ်လို့ရရှိတဲ့အရာတွေ ကျွမ်းကျင်မှုပညာစတွေပါလေဒါမျိုးပေါ့ကျိုးပါရင်ပြည်မြောက်တာပြည်ပြည့်စုံတာပေါ့လေဒီလိုလေးပဲလည်းရပါတယ်အဖြေရပါတယ်ဒီလေးပဲလည်းပြီးတော့သမ္ပတိဆိုတာကြီးပွားခြင်းအောင်မြင်ခြင်းချမ်းသာကြွယ်ဝခြင်းပါလေဟွန်းကြီးပွားချမ်းသာခြင်း ဒီလိုနဲ့တည်းပဲလေးရပါတယ်တော့အဲဒါသမ္ပတိရဲ့ရနိုင်တဲ့အနေအထားတွေပါပဲအဲ့ဒီဒီမျိုးတွေကသုံးခုမြောက်အတ္တသမ္မာပဏိတိကိုရှိဟုစွာလုပ်ငန်းစဉ်နဲ့တွဲရှိပြီးတော့တွဲဆက်ပြီးတော့ရှင်းလင်းပြကြပါမယ် အဲ့ဒါကိုရှင်းလင်းတင်ပြပြီးလို့ရှိရင်ရှင်းတင်ပြလိုက်ရုံနဲ့ပဲသူလည်းပတ်သက်ရတယ်အကုန်လုံးပေါ့လေသတိတူပါတိသဝါစသတိမြောက်သတ္တနေရာဌာနမှာနေရာချင်းဒါတွေလည်းနားလည်သွားဆုံးပါပါပြီးတော့ဒီရရှိကြတဲ့ကောင်းတွေသိခိုးရခြင်းဒါတွေလည်းကောင်းနားလည်သွားပါပါပဲ ယခုအကောင့်တွေနဲ့တွေ့ဖို့ဆောက်လို့ရှိရင်ရှိကကောင်းတဲ့လောက်အောင်ပေါ့လေမိမိဘဝကိုပြုပြင်ခဲ့တယ်ကုသိုလ်ပါရီရှိခဲ့တယ်ဆိုတာပေါ့လေအဲဒါလည်းပဲမပြောပဲနဲ့တော်တော်လေးရိတ်စားနေတဲ့အချိန်ပေါ့လေဘယ်လိုလိုဖြစ်သွားမှာပါပဲအခုတတိယမြောက်ရှင်းလင်းပြောပြပြီးတဲ့နောက်ပိုင်းမှာ နောက်ပိုင်းပါတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့စက်ဝိုက်လည်းပတ်တယ်လို့ပြောလို့ရှင်းလင်းပြပါမယ်အတ္တသမပဏိတိဟာအတ္တကတခုသမာကတခုပဏိတိကတခုပေါ့လေစကလုံးသုံးခုပေါင်းစပ်ထားတဲ့ပါဠိဟောဟာတာပါ အဲ့ဒီတည်းကအတ္တဆိုတာစိတ်ကိုပြောတာပါပဲစိတ်ဆိုတာဒီတိတ်တည်းဟုတ်ပါဘူးစိတ်ဖြစ်စဉ်ကြီးပေါ့ကျန်ကညမှာပြတ်ထားတယ်စိတ်ကသံသာလကိုပြောတာပါပဲစိတ်ဖြစ်စဉ်ကြီးမြင်လိုက်ကြလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ကိုယ်လိုက်ဆန်းလိုက်ဆောက်လိုက်နဲ့စကြပါလေဒီမှာမျိုးတွေစိတ်ဖြစ်စဉ်ကြီးကိုပြောပါတယ်အဲဒီစိတ်ဖြစ်စဉ်ကြီးဟာ အထိန်ချုပ်မပါဘူးဆိုလို့ရှိရင်တင့်တော်တဲ့အထိန်ချုပ်မပါဘူးဆိုလို့ရှိရင်ဒီစိတ်ကြီးကြီးဟာသွားကြရသွားရောက်ချင်ရောက်ပေါ်လေဖြစ်နေကြတယ်အထိတ်မပါတဲ့အရာဆိုလို့ရှိရင်ဒီလိုကြီးဖြစ်တတ်တာရှိပါမယ်တမန်အဲတော့စိတ်ကမိမိရဲ့စိတ်ဖြစ်ခြင်းကြီးကိုသမ္မာနိလယအင်း သစ်တော်လျောပတ်စွာဘောလေနိလန်ကြနိလန်ကြကောင်းမွန်စွာဘောလေသပနထခြင်းသပနတည်စီခြင်းထခြင်းတည်ထောင်ခြင်းကောင်းတဲ့စိတ်ကလေးတွေဖြစ်အောင်လို့ထူထောင်ခြင်းအထိုင်ခံတည်ခြင်းကျင့်ကြံခိုင်အောင်မမရပ်တည်နေအောင်ကြည့်ခြင်း ရဲရဲဝံ့ဝံ့အခြေခိုင်အောင်ပေါ့လေအခြေမြဲအောင်ပြုခြင်းဒီလိုတိတ်ပဲရပါတယ်ဒီအလုံးပေါင်းလိုက်လို့ရှိရင်အတ္တသမာပဏိတိမိမိရဲ့စိတ်အစဉ်ကိုနိလန်းကြကောင်းမွန်စွာတည်ထောင်ပေးခြင်းဆောက်တည်ခြင်းဆိုတာလေအဲ့လိုအဲ့လိုတိတ်ပဲရပါပါ စိတ်ရဲ့သဘောဆိုတာကပပစနေရမတိမနောဆိုတာပေါ့ရုပ်ရအောက်တိုက်ကြတဲ့ပုံပါပဲအရာပါပဲစိတ်ကကျော်ဝိတတ်ပါတယ်အဲ့ဒီဒီပဲရောက်ရသွားတတ်ပါတယ်အဲ့ဒီကြည့်ရတာဟာမိမိရဲ့စိတ်ကိုတင့်တင့်လျော့ပတ်စွာအတုံးမချတာအကျိုးရှိသွားတဲ့အတုံးချတာလို့အပြစ်ကင်းအောင်အတုံးမချတာလို့ တရားမတော်ဖြစ်တဲ့သဘောမျိုးပါပဲဒီတော့ဤရဲ့စိတ်ကိုတန့်ရှင်းတည်ရအောင်လို့နိလိုက်ကြကောင်းမှုဆိုအတုံးထပ်တော့ပြီဆိုလို့ရှိရင်စိတ်ကောင်းစိတ်ရလေးကိုတည်ထောင်ပြီးသားမွေးမြူပြီးသားဖြစ်တော့ပါပါပဲတော့အဲတော့အတ္တသမာပတိလေးဆိုတာဤရဲ့စိတ်ကိုအကျိုးရှိစွာနဲ့ အပြစ်ကရအောင်အသုံးချခြင်းလို့ဒီလိုလေးပဲရပါတယ်ဒီတော့အတ္တသမပတိကြီးမှာအတ္တအယစိတ်ဖြစ်စဉ်ကိုလည်းယူလိုက်ပါပြီအဲဒီစိတ်ဖြစ်စဉ်ကြီးကိုနိလိုက်ရကောင်းမွန်စွာပေါ့လေအသုံးချခြင်းတည်ထောင်ရင်းပေါ်လေတော့ ဖြစ်ခြင်းဖြစ်ခြင်းတနည်းအားဖြင့်လည်းပဲအတ္တအရာအလုံးစုံသောအတ္တဘောကိုလည်းယူရပါတယ်ဒီကုံလုံးကိုလည်းယူရပါတယ်ဒီကုံလုံးယူရဆိုလို့ရှိရင်အကုန်လုံးပါတာပါပဲကိုယ်ရောလှုပ်ပေါ်စိတ်ပေါ်အကုန်လုံးပါတာပါပဲကိုယ်လှုပ်စိတ်သုံးမျိုးတနည်းအားဖြင့်စိတ်နဲ့ကိုယ်ကိုယ်ကလေကိုယ်နဲ့စိတ်ကိုဒီလိုက်ကြကောင်းမွန်စွာ အတုံးချခြင်းတည်ထောင်ထားခြင်းလို့အဲ့ဒီအတိတ်တွေပြောမှာပါပဲစိတ်ကောင်းမရှိတဲ့တဏ္ဍာဟာကိုယ်လည်းမကောင်းကိုယ်ဝရလည်းမကောင်းနှုတ်လည်းမကောင်းနှုတ်ဝရလည်းပဲမကောင်းဖြစ်တတ်ပါတယ်စိတ်ကောင်းရှိရင်လို့ရှိရင်ကိုယ်အပြုဝရော ကောက်ပြီးတော့အလုပ်ပြုလည်းပဲကောက်တတ်ပါတယ်။ဒါကြောင့်စိတ်ဟာဗလာလာဖြစ်လို့အတ္တသမပဏိတိမှာအတ္တအယစိတ်ကိုယူပါလို့အတ္တကဆရာများကဖွင့်ဆိုထားပါတယ်။အတ္တယဒီအလုံးစုံတော့ဘုရားတော်ကြီးဒီကိုယ်လုံးကိုဟောတယ် ယူတဲ့ခိုက်ကပါတော့အလုံးစုံသောကိုယ်အတဘောကိုတကိုယ်လုံးကိုပေါ့လေနီလာကြကောင်းစွာထားတယ်လို့ဆိုလို့ရှိရင်စိတ်လည်းပဲအဒီတဲ့အကျိုးဝင်ပါတော့ပါတယ်။ဒါကြောင့်သက္ကများပါသကလောဝါအတ္တပါဝေါ်လို့ဆိုပါတယ်။ဒီကိုယ်လုံးကိုလည်းပဲ အတ္တအရာကြီးပါတဲ့ဒီလိုဆိုထားပါလားအထူးစီမံကိန်းတရားအနေနဲ့တကူလုံးကိုတိတော်တဲ့နည်းနဲ့ပြုစီမပေးဘူးဆိုလို့ရှိရင်ကိုယ်မူရာလည်းပဲအချိုးပဲကြဖြစ်တတ်ပါတယ်။နှုတ်မူရာလည်းပဲအချိုးပဲကြဖြစ်တတ်ပါတယ်။စိတ်လေးစိတ်ထားလည်းမဟာပဲဖြစ်တတ်ပါတယ်။ ဒီတော့ကိုယ်ရောလှုပ်ပေါ်စိတ်နေစိတ်ထားရောနိလန့်ကကောင်းမွန်စွာအတုံးချပြုပြင်ပေးရမယ်လို့ဒီလိုဆိုလိုပါတယ်စိတ်ကိုနိလန့်ကြပြုပြင်ထိန်းသိမ်းပေးရမယ်ဆိုတဲ့အဓိပ္ပာယ်တော့စိတ်မကောင်းတဲ့ပုဂ္ဂိုလ်မှာကိုယ်ဝေရနှုတ်ဝေရလည်းမကောင်းဘူး စိတ်မကောင်းဆိုတာစိတ်ကိုဒီလိုတတိနဲ့ထိချုပ်အောင်မတည်ရနဲ့တရားဆက်လည်းပဲရှင်ရှင်လုံးတရားနဲ့ထိထိချုပ်အောင်မတည်အခုလိုတတိကနည်းနဲ့ထိချုပ်ရမှာမတည်လွတ်လပ်ခွင့်ပေးထားတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်အထိတ်မရှိတော့စိတ်ဟာရောက်ရခတ်တာပေါ့လော်လီတာပေါ့မနေမငြိမ်ဘူးဒီတော့လောဘကိစ္စလည်းတွားပြီးတော့ စိတ်ဟာပူပေါက်နေလို့ရှိရင်လောဘကိစ္စအာရုံပေါက်လို့ရှိရင်လောဘတွေဖြစ်တာပဲနည်းနည်းကနေပြီးတော့များများဖြစ်တာပဲအလွန်ကြုံလည်းဖြစ်တာပဲလောဘအလိုလိုက်ပြီးလို့ရှိရင်ကျူဖာကျူဖာတွေလည်းဖြစ်တော့တာပဲတခါတခါမကြည့်လို့ဆရာဒေါသတွေလည်းဖြစ်တာပဲအစိုးရောက်တဲ့ဒေါသလည်းဖြစ်တာပဲစိတ်ဖြစ်စိတ်ကိုမုန်းဆိုးတဲ့သဘောတွေလည်းဖြစ်တာပဲအဲဒီခါဒေါသအလိုလိုက်နေလို့ရှိရင် ပြုပါပြောပါရည်ဖြစ်တော့တာပါပဲမတိနာမလည်မှုမောဟအလိုလိုက်လို့ရှိရင်လည်းပဲအလားတူတဲ့ပြုမှပြောမှသိပါရည်ဖြစ်တော့တာပါပဲဒါအရေးစိတ်လိုက်လို့ရှိရင်စိတ်ကိုတင့်တော်လျောက်ပတ်စွာမှန်ကန်တဲ့နည်းနဲ့ထိတ်ဆုံမပေးလို့လောဘဒေါသမောဟတွေနဲ့ပူပေါင်းပြီးတော့အတ္တမဟူလေးအဲရံကားမှုတွေပေါ့လေအမှားကြီး ရှိတယ်ဆိုတော့သိချင်ရှားပါလေအဲဒီအဲဒီလိုမှားပုံတွေနဲ့ထိချုပ်ပုံတွေတော့လွတ်ထားကြမှာပဲစာလုံးနဲ့လက်တွေ့ကိုပေါင်းစားပြီးတော့ရှင်းနေမှာတော့မယ်ဒီနေ့ဒီမှာပြည့်သွားတော့မဟုတ်လို့ဒီမှာပဲရက်ကြဦးလို့